ခန်းကြီး6အငယ်1မှ3လာကြသာရဖျားထံတော်သို့ပြန်ကြကုန်အံကိုတော်သည်ကြိုက်ဖြတ်တော်လဲပဂတိဖြစ်စေတော်မူမည်ဒဏ်ခတ်တော်လဲအနာကိုစီးတော်မူမည်နှစ်ရက်လွန်ပြီးမှငါတို့ကိုအသက်ရှင်စေ၍သုံးရက်မြောက်သောနေ့၌ထမ်းမြောက်စေတော်မူသည်ဖြင့်အထံတော်၌ငါတို့သည်အသက်ရှင်ကြလိမ့်မည်ပညာကိုလည်းရကြလိမ့်မည်သာရဘုရားကိုတည်ခြင်းငှာလိုက်ရှာကြလိမ့်မည် ထွက်တော်မူချိန်သည်နံနဲ့ကဲ့သို့ဖြစ်လိမ့်မည်ရွာသောမိုးနှင့် မြေအပေါ်သို့ရွာသောနောက်မိုးကဲ့သို့တက်ရောက်တော်မူလိမ့်မည်အငယ်၄မှ7အိုဧဖရင်တင်၌အဘယ်သို့ငါပြုအပ်မည်နည်းအိုယုဒတင်၌အဘယ်သို့ငါပြုအပ်မည်နည်းတင်တို့ကြီးညိုသောစိတ်သည်နံနှင့်မိုးတိမ်ကဲ့သို့၎င်းစောစောပြောက်တတ်သောနှင်းကဲ့သို့၎င်းဖြစ်၏ ထိုကြောင့်သူတို့ကိုပရောဖက်များအားဖြင့်ငါသည် အပိုင်းပိုင်းခုတ်ဖြတ်ရပြီ။ငါ့နှုတ်ထွက်စကားအားဖြင့်သတ်ရပြီ။ငါ့စီရင်ချက်တို့သည်လည်းထွန်းလင်းသော အလင်းကဲ့သို့ဖြစ်ကြပြီ။ယဇ်ပူဇော်ခြင်းအကျင့်ထက်သနားခြင်းကရုဏာအကျင့်ကို၎င်း၊မီးရှို့ရာယဇ်ပူဇော်ခြင်းထက်ဘုရားသခင်နှင့်ကျောင်းဝင်ခြင်းကို၎င်းငါနှစ်သက်၏။သူတို့သည်အာဒံကဲ့သို့ပဋိညာဉ်ကိုလွန်ကျူးကြပြီ နေရင်ရ၌ငါတစ္ဆာကိုဖျက်ကြပြီဂိလန်မြို့သည်အာဓမပြုသောသူတို့နေရာဖြစ်၍လူအသွေးနှင့်ဆွန်းသောခြေရာများ၏ဓမြအလုံးရင်းသည်ခရီးသွားသောသူကိုချောင်း၍ကြည်တကဲ့သို့ယေဘရဟိတ်အပေါင်းတင်းသည်ရှေခင်မြို့သို့သွားသောလမ်း၌ပင်အသက်ကိုတတ်တတ်ကြ၏အကယ်စင်စစ်အာဓမအမှုကိုပြုတတ်ကြ၏ကြောက်မဲ့ဖွယ်သောအမှုကိုဣဒရလအမျိုး၌ငာမြင်ပြီး ထိုအမျိုး၌ဧဖရိမ်သည်မှားယွင်းတတ်၏။ဣသရေလသည်ညစ်ညူးခြင်းရှိ၏။ထိုမှတပါး၊အိုယုဒအမျိုး၊သိမ်းသွားသောငါ၏လူတို့ကိုငါဆောင်ခဲ့ပြန်သောအခါ၊စပါးရိတ်ရာကာလသည်သင့်အဘို့ခန့်ထားလျက်ရှိ၏။